ဘုံပြေချေ သိသိမာယာချင်းက ရင်ပေါင်းမှုအား၎င်းဓမ္မမိတ်ကိုတရားရှင်ပေါင်းမှုအား၎င်းမြင့်မြတ်သောမေတ္တာတတ်တတ်လို့ဆန်းလို့ခြင်းသက္ကလူဒံကိုယ်ကိုပြည့်ကြပါကုန်၏နဝေကဥပုပ်တိလကိုလည်း ချတည်ကြပါကုန်၏ဝိပဿနာတရားကိုလည်းနာကြပွားများအားထုတ်ကြပါကုန်၏ဝေယဝိစ္စကိုလည်းဆောင်ရွက်ကြပါကုန်၏ဤသို့ယနေ့ယခုတတိယတို့ပြုရသောဤကောင်းမှုစုစုကြောင့် တိတော်တို့သည်ပညာရှိတော်ကောင်းတို့နှင့်သာသိကြုံထုံကြီးကောင်းပင်ဆက်ဆံရ၍ပညာရှိတော်ကောင်းတို့ဟောပြောသောတရားမှန်တရားမှန်တို့ကိုသာသာမှတ်သားရသည်ပညာရှိတော်ကောင်းတို့ င့်ကြံနေထိုင်ကြသည့်အတိုင်းသင်ရဲ့ငြိမ်းချမ်းအကျဉ်းကောင်းအကျင့်မှမောခင်စိတ်တိုင်းခြင်းတို့ကိုသင်ကြံတော်များဒေဝအထုနိုင်ရတည်းသင်ရဲ့ခပ်ပိန်ခြင်းရာနိဗ္ဗာန်ကို ပုဂ္ဂိုလ်ဤအဖို့ပါကကိုမိဘဘေးလွားဘုရားသမားတို့မှစ၍အလုံးစုံသောသတ္တဝါတို့အားမြတ်ပေးပါဝင်၏ ဘုန်းကြီးဝါရဲနာဥပုပ်ပဲကျန်တော့။ဥပုပ်ကတော့ဒီတရားဆောင်ဖို့ထဲစာအုပ်ထဲဆောင်ဖို့ကိုယ်ကဟောလို့ရပါမလားမသိဘူး လည်းပဲစိတ်တတဥပကိလေကိလေသာတိဝိဒိတ်တဝါအဘိဓါဥပငလောဘံပဟာတဗံအဘိဓါဝိပငလောဘဘုရားရှိခိုးရရလေတဲ့မှုကျေးဇူးကြံခြင်းအဘိဓါနဲ့မတရားလောဘတွေစိတ်တတစိတ်ဤဥပကိလေသာမြင်ဉာဏ်ဉာဏ်တရားဥပကိလေသာတွေဒီဣတိဤတို့ ဝိတိတ်တော်ဟာသေသေးချာချာတိတိလင်းအမိဓာဥဒ္ဓမလောဘအမိဓာနိဥဒ္ဓမလောဘကိုပဟာတဗံပေအာယီဘဂဟတိပေအာယီအမိဓာဆိုတာဘုရားပစ္စည်းဥစ္စာမိမိပစ္စည်းဥစ္စာဖြစ်ရင်ကောင်းမှာပဲလို့ကြံစီတာအမိဓာ တစ်ပါးပစ္စည်းဥစ္စာကိုလေခြင်းစိတ်ဖြစ်ရညဆိုရင်တော့အဘိဓါလို့နာမည်မတတ်ရသေးဘူးလေခြင်းတတ်မဲ့တဲ့လောဘတော့မှန်တယ်ဆိုတော့သူ့ကိုအဘိဓါလို့နာမည်မတတ်နိုင်ဘူးဒီပစ္စည်းဟာငါပစ္စည်းဖြစ်မှာပဲလို့အဲဒါလို့စိတ်ထဲမှာငါပစ္စည်းကိုယ်ပစ္စည်းဖြစ်စေခြင်းနဲ့စိတ်ဖြစ်စေအောင်ကြံစည်တဲ့စိတ် ဖြစ်ပေါ်လာပြီဆိုမှပဲအဘိဓါလို့နာမည်တက်ရတယ်အဲ့ဒီလောဘပရဗန္ဒာတိမိခံဇာယတိတိအဘိဓါဒီလိုကောင်းခွန်းပရဗန္ဒာတိမိခံသူတော်ဘာဤပစ္စည်းဥစ္စာတို့ရှေးရှိဇာယတိကြံစီတာဤဣတိထေကြောင့်အဘိဓါအဘိဓါမိဤတဲ့ သူတစ်ပါးပစ္စည်းဥစ္စာကိုမိမိစိတ်ကိုရှေးရှိပြီးတော့မိမိပစ္စည်းဖြစ်မှာပဲလို့ကြံပြီးတဲ့အတွက်အဲဒီလောဘကိုအဘိဓါလို့နာမည်တက်ရတယ်တဲ့အဘိဓါမှာအင်္ဂါနှစ်ပါးတဲ့တပါးကသူတစ်ပါးပစ္စည်းဖြစ်ခြင်းနဲ့နောက်တစ်ပါးကမိမိပစ္စည်းဖြစ်ရင်ကောင်းမှာပဲလို့ကြံစီခြင်းနဲ့ အဲ့ဒီအင်္ဂါနှစ်ပါးရှိရင်အဘိဓါလို့နာမည်တက်လို့ရပြီဒီတဘာလောဘဆိုတာတော့မတရားလောဘပဲမတရားလောဘဆိုတာဒါမှမိမိရှိတဲ့ပစ္စည်းပေါ်မှာဒေတာနိကတတ်မြင်နေတယ်ဆိုလို့ရှိရင်တော့ဒါလောဘကာမညပဲခေါ်ရတယ်ကိုယ်ရှိတဲ့အိမ်ကိုယ်ရှိတဲ့ ကာအကိုရှိတဲ့ယထာအကိုရှိတဲ့အဝတ်အစားအစာရှိသည်ဝေဒာနိကတမေတာဝရတာလောဘလိုပဲခေါ်ရတယ်ဒီလိုမဟုတ်ဘဲနဲ့သရဝပစ္စည်းပေါ်မှာဝေဒာနိကတမေလာပြီဆိုရင်ဖြစ်စေဒါကရတဲ့မလောက်ထိုက်တဲ့မလောက်တော့ပိုးလိုခြင်းနဲ့လောဘဖြစ်လာပြီဆိုရင်ဖြစ်စေအရာဝိတမလောဘဖြစ်သွားပြီ အဲ့ဒီအဘိဓါရောဝိပမလောဘရောနှစ်ခုလုံးကိုဒါဖြင့်စိတ်ကိုညစ်မဲစေတဲ့တရားပဲဒီအဘိဓါဝိသမလောဘဝင်လာလို့ရှိရင်စိတ်ကမစင်ကြယ်တော့ဘူးမကြည်လင်တော့ဘူးမဖြူစင်တော့ဘူးစိတ်ကညစ်မဲသွားပြီဖြစ်တဲ့အတွက်မကောင်းတဲ့ဆိုးကျိုးတိုးတော့မှာပဲလို့စိတ်ထဲမှာဒေဝေချာချာပြီးပြီးတော့ဟွန်း အဲဒီအဘိဓါဝိသမလောဘကိုပယ်ပါတဲ့သူရဲ့အပြစ်ကိုမသိဘူးဆိုလို့ရှိရင်မပယ်နိုင်ဘူးပေါ့ဒီတော့အဘိဓါဝိသမလောဘဖြစ်တဲ့လူကျင်တတ်မဲ့မှုနှစ်သက်တွေ့တာမှုလောဘဝင်လာပြီဆိုလို့ရှိရင်အမှန်တော့လောဘဆိုတာတာမန်လောဘပဲဖြစ်စေဝိတမလောဘပဲဖြစ်စေအဘိအဘိဓါလို့နာမည်အတတ်နိုင်ရတဲ့လောဘပဲဖြစ်စေ သူကြောင့်ရရှိတဲ့အကျိုးကတော့ဆင်းရဲကျိုးပဲဒါတော့သိကြတယ်။ဒါကြောင့်အဘိဓါဝိသမလောဘမှမဟုတ်ဘူး။ဘယ်လိုလောဘမျိုးမဆိုလိုတင်တတ်မဲ့နှစ်သက်တွေ့တာမှုလောဘဖြစ်နေပြီဆိုလို့ရှိရင်တော့ဒါသမှုတရားသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ပဲ။အဲ့ဒါကိုနားလည်သဘောပေါက်ပြီးတော့ဒီလောဘကိုပယ်နိုင်မလို့ပယ်နိုင်ရင်ဒုမြချမ်းသာတယ်လို့ အဲ့လိုသဘောပေါက်ဖို့ရည်ကြီးတယ်တခါတရံကြတော့လောဘဟာဆင်းရဲခြင်းရဲ့အကြောင်းပဲသူ့ကြောင့်ဆင်းရဲနေတာပဲလို့နားမလဲသဘောမပေါက်နိုင်တော့အဲ့ဒီလောဘဖြစ်နေရတာကိုပဲသဘောကျနေတတ်တယ်ပစ္စည်းပစ္စယဘောတွေ့တာတတ်မြတ်တဲ့လောဘလည်းပဲဆင်းရဲခြင်းရဲ့အကြောင်းပဲ ဒါကတက်မဲ့ပေါ်လေတက်ရှိပေါ်မှာတွေ့တာတက်မဲ့တဲ့လောဘလည်းဆင်းရဲခြင်းရဲ့အကြောင်းပဲတက်ရှိပေါ်မှာတွေ့တာတက်မဲ့တဲ့လောဘဆိုတာမိမိရဲ့သားသမီးပေါ်မှာတွေ့တာတက်မဲ့တဲ့မိမိရဲ့မိဘပေါ်မှာတွေ့တာတက်မဲ့တဲ့မိမိရဲ့ဆွေမျိုးညာတကာပေါ်မှာတွေ့တာတက်မဲ့တဲ့တွေ့တာတက်မဲ့တဲ့ဆိုတာချစ်ခင်ကဒီသားဒီသမီးဒီမိဘဒီဆွေမျိုးညာတကာနဲ့ အမြဲတစေအတူနေခြင်းနေတယ်အဲ့ဒါလောဘအဲဇနီးမောင်နှံခြင်းချစ်ခင်ရတဲ့လောဘဆိုတာတော့ပြောစရာမလိုတော့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအင်အားကောင်းတဲ့အကြောင်းကြီးပဲသာသမီပေါ်မှာချစ်ခင်တဲ့လောဘတောင်ဘလောက်ဒုက္ခပေးတယ်ဆိုတာဒါတားခြင်းသမီးရှင်တွေကိုယ်လေးပဲ လုံးတရားဟာမကြည့်ပဲနဲ့မကြည့်ပဲနဲ့ကိုသားသမီးကြောင်းသွားတဲ့အခါမှာကျောင်းကအချိန်နဲ့ပြန်မလာဘူးဆိုလို့ရှိရင်လည်းခေါင်းတမောမောလည်းပဲတစ်ချိန်ချိန်နဲ့ညှိုရတာ။ဘာများဖြစ်ပါလဲ။တန်တပင်တရားများဖြစ်သလား။ကျောင်းသားချင်းများရန်ဖြစ်သလား။ဓမ္မမဟုတ်ဘယ်များလျှောက်လဲနေပါလိမ့်အစာအိမ်တွေဖြင့်အမျိုးမျိုးဖုံဖုံ ပိုက်ဆံမပေးရတိုင်းတွေးဖြစ်သည်မလျှောက်တွေးပြီးတော့စိုးရိမ်နေတာမဟုတ်ဘူးလားပိုက်ဆံများပေးရမယ်ဆိုအဲ့လောက်တွေးပါမလားမတွေးဘူးအဲ့တော့သတ်မှတ်ထားဖို့ကောင်းတယ်ဘာတွေးလို့ရှိရင်ဘယ်နှစ်ကြပေးရမယ်လို့အဲ့လိုဆိုလို့ရှိရင်တော့အတွေးလောဘတက်တာတော့မယ်ဒီလိုဆိုရင်ဆင်းရဲမတက်တာလေဘူးလားတက်တာတယ်အခုတော့အဲ့ဒီ ဖြစ်ခင်မှုကြောင့်တွေးရတဲ့လောဘအရပဲအရသာရှိတယ်ထင်ပြီးတော့တွေးတခါတရံကိုရင်တွေးပြီးတော့စိတ်ရောအာမရလို့မလို့သာသမီပေါ်ကူလာသေးဟဲ့မြင့်မောင်ပြန်မလာဘူးလေသွားလမ်းတို့ထွက်ကြည့်ပါဟဲ့อืมကူတာမဟုတ်လားလောဘကူသွားတာလောဘကူပြီဆိုလို့ရှိရင်ဘာကူတော့ဆင်းရဲကူတာဗောမဟုတ်လား ဆင်းရဲမှုတာပေါ့ပိယနာအတ္တပနံဒုက္ခအပိယနိသဒသနာနဲ့မြတ်စွာဘုရားလည်းဟုတ်တာတွေကြီးဟောခဲ့တယ်ပိယနာချစ်ခင်သူတို့ကိုအတ္တပနံမတွေ့ရမမြင်ရခြင်းဒီလေဒုက္ခဆင်းရဲလှ၏တဲ့အပိယနာမုန်းနေတဲ့ပုဂ္ဂိုလ်တို့ကိုဓာတနိသတွေ့မြင်နေရခြင်းဒီလေဒုက္ခဆင်းရဲ၏တဲ့ဟုတ်သလားတော်မှန်တယ်နော် ဒါဖြင့်အဲ့ဒီရှိသူကိုမတွေ့ရလို့မဖြစ်သူကိုတွေ့ရလို့ဆင်းရဲတော့ဆင်းရဲဘယ်ရလာလဲအဲကိုယ်စိတ်ထဲကလာတာမဟုတ်လားကိုယ်စိတ်ထဲကလာတာအဲဒီတစ်ပါးကြီးဒီတစ်ဖက်ထောင်တော့ဒီမထောင်နဲ့ကိုယ်စိတ်ထဲကလာတာမဟုတ်လားအဲကိုယ်စိတ်ထဲက ဖြစ်ခြင်းဆိုတဲ့နှစ်သက်တတ်မဲ့မှုတွေ့တာမှုလောဘအဲ့ဒီလောဘကလာတာပဲဒါကြောင့်ဖြစ်တာဒါအဲ့ဒီလောဘနည်းသွားပြီဆိုလို့ရှိရင်ဒီဆင်းရဲနည်းသွားမယ်ပေါ့ဒီလောဘလုံးဝမရှိတော့ဘူးဆိုရင်တော့ဒီဆင်းရဲလုံးဝမရှိဘူးငြိမ်းသွားပြီရဲ့ဒါကြောင့်မလို့အဲ့ဒီလောဘကြောင့်ဖြစ်တဲ့ဆင်းရဲဒီဟူသောအပြစ်ကိုမြင်ရမယ်တဲ့ဒါပေမဲ့လို့လောကစကားရှိတယ်မဟုတ်လား ကြားဘူးတယ်မဟုတ်လားဟမ်မရှိပါဗျာသူတို့ဟာအဟုတ်ထင်အကောင်းထင်ပြီးတော့သုံးထားတဲ့စကားလေအချစ်ဝင်တော့အပြစ်မမြင်ဘူးတဲ့နော်အချစ်ဝင်တော့အပြစ်မမြင်ဘူးတဲ့ ကိုပါဘလောက်ပဲဘိန်းဆွဲနေနေဘိန်းနဲ့ဆွဲဆွဲဘိန်းယူဆွဲဆွဲနံပါတ်4မကလို့နံပါတ်8ပဲဆွဲဆွဲငါပါမငါပါမဟုတ်ဘူးလားအဲ့ဒီဒါကိုဒုက္ခပေးလို့မလို့အိမ်မှာဘာမှမရှိအောင်ကြောင်းအောင်ခိုးသွားလည်းပဲငါပါပဲရှိသေးတယ်အဲ့ဒါအခြေဝင်တော့ပြင်းမမြင်ဘူးတဲ့ဒုက္ခရောက်တော့ဘယ်သူတော့ဒီပဲဒုက္ခရောက်တာပဲတဲ့ ဘာကပေးတဲ့ဒုက္ခတော့ဆိုจิตတာကပေးတဲ့ဒုက္ခဟုတ်ကဲ့လားဘုရားပြောရင်လည်းချောချောပဲရောက်ပါတယ်ဟိုပဲမရောက်တော့နော်တကယ်ဒုက္ခကြီးမပြောရလို့မလို့အဲအဲ့ဒုက္ခနာကတ်မြောင်ကတ်မြောင်ပြီးဒုက္ခလေးတွေပြောရတယ်နော်ဒုက္ခသေးလေးတွေကတ်မြောင်ပြောလို့ရှိရင်ဒုက္ခကြီးကိုပြီးကြတော့မဟုတ်လားဒုက္ခဒီဒုက္ခကြီးကြီးတွေပြီးကြတော့ ကြောင်ကျိုးမမြင်နိုင်မှန်ဝင်စိတ်ပင်ဖြစ်စီတာတဲ့လောဘတည်းဟူသောအမိုက်မှဝင်လာပြီဆိုလို့ရှိရင်အကြောင်းကိုလည်းမမြင်အကျိုးကိုလည်းမမြင်ဘူးရဲ့အမှန်တော့လောဘကအမိုက်မဟုတ်အမှောင်မဟုတ်ဘူးမောဟကအမှောင်လောဘဝင်ကပ်လိုက်တာနဲ့အမှောင်ကျသွားတာဘာမှအကြောင်းအကျိုးအကောင်းဆိုအမှန်မှန်ဟောကြောင်းခွဲကြောင်းဝေမမှုမပြုတတ်တာ အဲဒီလောဘဝင်လာပြီဆိုလို့ရှိရင်မူလကဖြူစင်နေတဲ့စိတ်ရစဉ်ပျက်စီးသွားပြီတဲ့။ကြောင်ကျိုးမမြင်မိုင်မောင်းရင်စိတ်စဉ်ပျက်စီးတာအဲ့ဒီအပြစ်ကိုမြင်အောင်ကြည့်ပါတဲ့။ဒီလောဘဝင်လာရင်စိတ်ထက်ဒီတောတတတ်မဲ့မှုညစ်ကမှုချစ်ခင်မှုဝင်လာတယ်ဆိုတော့စိတ်ပြည့်ဖြူစင်တဲ့အစိမ်လေးဟာပြက်သွားပြီးတော့ညင်နှံသွားပြီဆိုတာဒါတိ။အဲ့ဒါနဲ့မဟုတ်ဘဲနဲ့ သူဝင်လာပြီဆိုလို့ရှိရင်အကြောင်းကျိုးအကောင်းဆိုမသိပဲညာအမှောင်ကျသွားပြီဒါကြောင့်အမားတွေလုံးပြီးတော့မယ်ဆိုတာလည်းပဲအဲ့ဒါဒီဒီခြားခြားသိအဲ့ဒါလို့လောဘရဲ့အပြစ်ကိုသိခြားသိပြီးတော့ပေါ်ပါဆိုကြောင်းကျိုးမမြင်မိုက်မှောင်ဝင်စိတ်စဉ်ဖြစ်စည်းတာ would be အတုပနိမိတ်တံဥက္ကဟောတဲ့မတင့်မတဲ့ယွန်းစပွဲပဲလို့ယွန်းစပွဲသဘောကိုသင်ယူပြီးတော့စိတ်ထဲမှာယွန်းစပွဲထင်အောင်ဆင်းရဲနှလုံးသွင်းမှာတဲ့မတင့်နေတာဒီပဲလို့တဲ့မဲ့အနေနဲ့ဆိုလို့ရှိရင်ပဋိက္ခုလမနတုကာရအာရိပဋိက္ခုလပညာမျိုးပေါ့ ဒီမှာအစာအတော့ခင်မင်တတ်မဲ့လွန်းနေဆိုလို့ရှိရင်အဲ့ဒီအစာအတော့အဲ့ဒီအစာအတော့ကိုခွေးအံပတ်တဲ့ဖွယ်ယွန်စရာဖြစ်အောင်ဆင်ရင်နှလုံးသွင်းရမယ်ဒါအဲ့ဒီအစာတင်သွားတဲ့အိမ်လမ်းကြောင်းရဲ့ယွန်ကလေးဖြစ်ပုံဆင်ရင်နှလုံးသွင်းရမယ်အဲ့ဒီအစာအိမ်ဝင်သွားပြီးတော့အစာအစာတွေဝင်သွားပြီးတော့ဝမ်းထဲမှာအစာတွေအိမ်အစာဟောင်းအိမ်တွေမှာတည်နေတဲ့အခါမှာ ယုံကြည်ဖြစ်ပုံကိုလည်းဆင်ခြင်နှလုံးသွင်းရမယ်။နောက်အစာဟောင်းကစွန့်တဲ့အခါမှာထွက်သွားတော့လည်းပဲအစာဟောင်းထွက်ရလမ်းကြောင်းရဲ့မတည့်မတည့်ယုံကြည်ဖြစ်ပုံကိုလည်းပဲဆင်ခြင်နှလုံးသွင်းရမယ်။အဲဒါလိုဆင်ခြင်နှလုံးသွင်းရအပြင်အစာအစာပေါ်မှာတတ်မဲ့တဲ့လောဘကိုပယ်ပါတဲ့။ဒါကတော့ ဆင်ញင်လုံးတွဲပြီးပယ်တာပဲယောဂီမှာတော့တတ်မဲ့တဲ့စိတ်ကိုပဲတတ်မဲ့တဲ့တတ်မဲ့တဲ့နှစ်သက်တဲ့နှစ်သက်တဲ့လို့ရှိရမယ်ချိုရင်ချိုတဲ့ချင်းရင်ချင်းနဲ့စိတ်ရင်စိတ်နဲ့လို့ရှိရမယ်ကောင်းရင်ကောင်းနဲ့လို့ရှိရမယ်အဲဒါလို့ရှိခြင်းအပြင်လောဘကိုပယ်တတ်နိုင်တယ်အခုတရားတော့ဆင်ញင်နှလုံးသွင်းပြီးပယ်တတ်တာကိုပြောတာတတ်မဲ့ကြတော့ဘလို့ယုံရပဲလို့ဆင်ញင်နှလုံးသွင်းမလဲ ဩတက်မဲ့လဲခွေးအောင်ပတ်တယ်ဆင်းနေနှလုံးသွင်းရမှာဟုတ်တက်ရှိပြောတာတက်ရှိတက်ရှိကြတော့ဘယ်လိုဆင်းနေနှလုံးသွင်းရမလဲလောကပြောကြတာရှိတယ်မဟုတ်လားပါတယ်တော့မရှိပါခင်ဗျာဟမ်လောကပြောကြတာရှိပါတယ်တဲ့အပုတ်ကောင်ကရုပ်ဆောင်နေတယ်ဆိုမလား အဲ့ဒါပြောတာအတုပဘာဝနာပွားများပြလိုက်ပါတဲ့မလေးပြီးပြီးတော့နှခမ်းကြီးပန်းကြီးနဲ့လက်တဲကြီးနဲ့ဟုတ်တလို့လို့နဲ့တကယ်တော့သူဝန်နဲ့တွေးတွေပြီးတွေအကြီးတွေအရဲတွေအပုတ်တွေအချွဲတွေနဲ့ရင်ကြတွေပြည့်နေတယ်မလားဒါပြောတာမလားအပုတ်ကောင်ကရုပ်ဆောင်နေကြတာအဲ့ဒါပြောတာအဲ့ဒါလို့ဆင်းရဲနှလုံးသွင်းမှာဆင်းရဲနှလုံးသွင်းလို့ရှိရင်လောဘတက်တာသွားလိမ့်မယ် သူကနှစ်သက်တမ်းမဲ့မှုဒဝေတာမှုတက်တာသွားလိမ့်မယ်မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားကတော့ပုဂ္ဂိုလ်တ attva တွေရဲ့ဣဇာအလိုဣဇာတရားပြီးတော့ဒီလိုမျိုးကိုကမ္မထမ်းပေးတဲ့ဆိုဒီသူနဲ့တင့်လျော်တဲ့ကမ္မထမ်းနဲ့ပေးတယ်ဒါကြောင့်ရာဂစိတ်ရိုက်ပြောတယ်ဆိုတော့တမ်းမဲ့မှုနှစ်သက်မှု ဖြစ်ခင်မှုများနေတဲ့ပုဂ္ဂိုလ်ကြတော့အတုပဘာဝနာမြတ်စွာဘုရားကပေးတယ်အတုပဘာဝနာပေးပြီးအတုပရှုခိုင်းပြီးမှဝိပဿနာရှုခိုင်းတယ်ဒါအခုဒီနေရာမှာတော့မတက်မတက်ရင်စပွဲပွဲလို့ဆင်းရဲနှလုံးသွင်းပုံကိုသင်ယူခြင်းအဲ့ဒါလို့သင်ယူပြီးတော့ဆင်းရဲနှလုံးသွင်းခြင်းဒီနည်းအားဖြင့်လည်း လောဘနဲ့သွားပါစေတဲ့ကျမ်းဂန်ကတော့အတုပကမ္မထံ10ပါးနဲ့ပွားလိုက်ပါတဲ့ဥဒ္ဓမတကံဝိနိလကံဝိပုဒ္ဒကံဝိစိတ်တကံဝိခာယိတကံအစာဤဒီဖြင့်ဥဒ္ဓမတကဆိုတာအိုးဖူးရမယ်အကောင်ပုတ်ကြီးပဲဝိနိလကဆိုတာညိုမဲနေတဲ့အကောင်ပုတ်ကြီးပဲ ဘိပ္ပကံပြည်တွေတရောရဲနဲ့ထက်နေတဲ့အပေါင်းအကောင်ပုတ်ကြီးပဲအစရှိသည်ဖြင့်ဆင်းရဲနှလုံးသွင်းမှာတဲ့မနေ့ကပြောရတဲ့ပဋိက္ခလမနတိကာရအနေနဲ့32ပါးသောအစုတရားတွေယုံကြပွဲအနေနဲ့ဆင်ញင်နှလုံးသွင်းရင်မရနိုင်ဘူးလားရနိုင်တယ်ဘယ်လိုမှမထင်ဘူးဆိုလို့ရှိရင်ထင်တဲ့နည်းတွေအမျိုးမျိုးရှိတာပဲထင်နိုင်တဲ့နည်းတွေ ဘာလို့ဆင်ញင်နှလုံးသွင်းနိုင်အောင်ပထမကတော့မြတ်စွာဘုရားလက်ထက်ကတော့ဘယ်လိုလုပ်ခိုင်းလဲဆိုတော့ဒီတိုင်းမထင်မြင်မှဆိုလို့ပုတ်တန်သွားပြီးတော့အတုပအကောင်ကိုအရှိခိုင်းတယ်သုတ်တမှာတော့အိန္ဒိယကိုအိန္ဒိယမှာတော့ရှိကရှိကလူတွေကောင်တွေကဒီတိုင်းပြစ်ထားတာ ပိဋကမလူတွေကောင်နေဒီတိုင်းပြစ်ထားတာပြစ်ထားတော့ပါစုအလွယ်ပဲပင်ထဲကဖောနေကြမလို့အမျိုးအမဲပုတ်ပုတ်ဆက်နေတဲ့အကောင်ရှိခြင်းလည်းပဲရေးရှိလို့ရတယ်ဒီရတကြွကြွတွေးတဲ့ဒီရုံနဲ့တပုတ်ပွက်ထနေတာရှိရင်လည်းပဲရတယ်ဒီစမ်းမှာပုတ်လာပြီဆိုတဲ့အခါကျတော့ပါဇက်က အပုပ်ရည်တွေထွက်နှာခေါင်းကအပုပ်ရည်တွေထွက်မျက်လုံးကအပုပ်ရည်တွေထွက်နားကအပုပ်ရည်တွေထွက်အဲ့ဒါများပွားပြီးတော့အတုဝကောင်ထိုင်မကြည့်ပဲနဲ့ဆင်ရင်းကြည့်ရင်လည်းအော့အမ်းမလာနိုင်ဘူးလားလာနိုင်တယ်အဲ့လိုဆိုလို့ရှိရင်တော့လောဘမနေဘူးလားမြတ်မြတ်စွာဘုရားတော့ပိတ်ပြီးတော့ဒါကစေပေါ်ပြောနေတဲ့ပုဂ္ဂိုလ်တွေဆိုတော့တော့အရှိခိုင်းတာပဲအဲ့ဒီပုဂ္ဂိုလ်မှတော့အရှိခိုင်းတယ်အရှိခိုင်းပြီးတဲ့အခါကျတော့မှဩ အဲ့ဒီကမှအပေါက်အပုတ်ကောင်အသေးကောင်တွေကနေပြီးအသေးကောင်တွေရဲ့ပုတ်ပွားညီဟောင်နေတဲ့သဘောပြေးတယ်ပြီးတယ်ရေနေတဲ့သဘောကိုအရှင်ကောင်တွေပေါ်မှာတင်းပြီးဆင်ញင်နှလုံးသွင်းရတယ်အဲ့လိုဆိုမထင်နိုင်ဘူးလားထင်နိုင်တာပဲအဲ့ဒါလို့ဆိုကိုနာဘဒုကတ္တကြိုင်အောင်မလဲဟမ်မကြိုက်တော့ဘူးဒါအသက်90ရှိတဲ့အခါနော်အသက်90ရှိတဲ့အခါမင်းရောမှ ဗရမကြီးတရားရှိတယ်သူကအသက်80ကျော်ဒီဖေကြီးကအသက်90နဲ့တစ်နှစ်လောက်နေရှိအဖေကြီးနဲ့ခင်းလူမစားနိုင်ဘူးတဲ့ဘာဖြစ်လို့ဆိုအဖေကြီးတော့နန်လို့ဖေကြီးတော့နန်လို့တဲ့အဲ့ဒီအခါကျမှပဲညင်ရတာကိုသူတို့အဲ့ဒီခါကျမှညင်ရတာဟိုကတော့မှမညင်ဘူးအမှန်ကဟိုကတော့မှအဲ့ဒီကညင်အောင်နှလုံးသွင်းရမှာနော်အဲ့လိုစဉ်းနှလုံးသွင်းပါတဲ့ ဒါမတင်နိုင်မမြင်နိုင်တဲ့ပုံစံများရှင်းလူကြီးတွေအာဟုဘမတင်နိုင်မမြင်နိုင်တဲ့ပုံစံများယဉ်စပွဲမတင်နိုင်တဲ့ပုံစံများလို့အဲ့ဒီပုံစံများကိုရှင်းလူကြီးတွေမြည်ပေးထားတာရှိတယ်အဲ့ဒီမြည်သိကြလားမလို့နော်ပြောအောင်လားဟေးဘုရားရှင်းမှောင်းပြီပဲနော် ပြောအောင်မယ်တကယ်လို့တဲ့ကိုဟာကိုရဲ့ခင်မင်တတ်မဲ့နေရသူပုဂ္ဂိုလ်တယောက်ကြောင့်ပြီးတော့ဆိုရင်ကြောင်းရပြီးတော့အင်မတန်ဒုက္ခရောက်နေပြီဆိုရင်အဲ့ဒီဒုက္ခလွတ်ချင်လို့နည်းခြင်းလို့ခင်မင်တတ်မဲ့မှုနည်းခြင်းပြီဆိုလို့ရှိရင်ဘာလုပ်ရမလဲဆိုတော့ကိုယ်ဇနီးကိုတဲ့အိယာထကာသာမျက်နှာမသိခင်ကြည့်ပါ ရှင်းသူကြီးတွေသင်ကြားတာဘယ်နဲ့နေမလဲဒကာကြီးတွေအဲ့ရထားကသာမျက်နှာမသိခင်ကြည့်လိုက်ပါတဲ့မသာရလက်ထက်ကစိတ်တဟထမထီဆိုတာတံဃာရရပြီးတော့ယဟန်ပြုတာပါပဲတံဃာရယဟန်ပြုပေမဲ့